ခုကတော့လုပ်ငန်းဝင်ပိုင်းရောက်ပြီလုပ်ငန်းဝင်ပိုင်းရောက်ပြီဖြစ်တဲ့အတွက်ကြောင့်အလုံးသောတို့တကကြီးတွေတကမကြီးတွေသူတော်ကောင်းအပေါင်းတွေကတတောင်တတရိယပုဂ္ဂလိကိုရွေးချယ်မင်းတတောင်တတရိယပုဂ္ဂလိကိုရွေးချယ်ပြီးတဲ့အခါဟိုသင်းတို့ဒီမှာဓကမထံပေါ့ဓကမထံကိုဓကမထံအကျဉ်းကြီးကိုပေါ့ဦးဇင်းတို့ဒီမှာအလုံးလုပ်ငန်းခွင် လုပ်ငန်းခွင်ပိုင်းမှာဒါပို့ချပေးနေတာပေါ့သင်ကြားပေးနေတာဒါဓာတ်ကြီး၄ပါးရဲ့သဘောတရား12မျိုးတော့စုံခဲ့ပြီအဲ့တော့ဒီနေ့တော့အဲ့ဓာတ်ကြီး၄ပါးရဲ့သဘောတရား12မျိုးကိုပေါင်းပြီးတော့အကုန်လုံးကိုပေါ့နှလုံးသွင်းစဉ်းကျင်ပုံလေးကိုဒီနေ့ဒါဓာတ်ကြီး၄ပါးကိုချုပ်ပြီးတော့ပြောကြရအောင်အဲ့တော့ဒုဒကကြီးတွေဓမ္မကြီးတွေကနိုင်ဝက်လောက်ပေါ့အငါတို့ကဆရာတော်သင်ပေးတဲ့အတိုင်းကမ္မဋ္ဌာန်းနှလုံးကိုသွင်းပြီးတော့ ဒါတဘာဝတွေကိုနှလုံးသွင်းပြီးတော့ဒါနာယီဝဲလောက်ငါတို့တိတ်ထန်ပြီးတော့တိတ်ထန်ပြည့်အောင်ကြိုးစားမယ်လို့အဲဥစွာဗရမဒီလိုမျိုးလေးစိတ်ထဲကဆုံးဖြတ်သတ်မှတ်ထားရမယ်အဲလိုစိတ်ထဲကဆုံးဖြတ်သတ်မှတ်ပြီးတဲ့အခါကျတော့ကမ္မဋ္ဌာန်းနှလုံးသွင်းတော့မယ်ဆိုတဲ့သူတော်ကောင်းဦးဇင်းတို့ရှိကပြောတဲ့အတိုင်းပေါ့ဓာတ်ကြီး၄ပါးသဘောတရား၁၂မျိုးအဲ့တော့ဦးဇင်းဒီမှာတို့တက္ကကြီးတွေတက္ကမကြီးလိုက်ပြီးနှလုံးသွင်းလို့ရအောင်အရင်ဆုံးစတင်ခဲ့တဲ့အစဉ်အတိုင်းလေးစပြီးတော့ဖြည်းဖြည်းချင်းအရင်ပြောသွားမယ် အဲ့ဒါကိုမိမိတို့ညံလေးမိတော့ပြေးပြေးချင်းလေးနှလုံးသွင်းကြည့်အဲ့တော့ဦးဇင်းတို့စပြီးတင်တုံးကတော့စပြီးတင်တုံးကတော့ဓာကြီးလေးပါးကိုအစဉ်အတိုင်းမဟုတ်ဘဲနဲ့လွယ်ကူရကစပြီးတင်ခဲ့တယ်လွယ်ကူရကစပြီးတင်ခဲ့တဲ့အခါကျတော့ဝါရောတက်ကတွန်းကန်မှုသဘောကအစားခဲ့တယ်အဲ့တော့ဝါရောတက်ကတွန်းကန်မှုသဘောကိုနှလုံးသွင်းတော့မယ်ဆိုတဲ့သူတော်ကောင်းဒီဝါရောတက်ကတင်ရှားမှုနေရာလေးတစ်ခုခုတော့ဥစွာပထမရှားရတယ် ဆရာတော်ဦးဇင်းတို့စပြီးပြောခဲ့တာတော့အကယ်၍လွယ်ကူမယ်ဆိုရင်တော့ဥမာဥကောင်းအလဲကောင်းလေးခုပေါ့အာယုံလေးပြုပြီးတက်ကိုခပ်ပြင်းပြင်းလေးယူကြည့်မယ်ခပ်ပြင်းပြင်းလေးယူကြည့်လို့ရှိရင်အဲဥကောင်းအလဲကောင်းလေးမှာဒီဝင်လေလေးကတွန်းတွန်းနေတာမျိုးလေးကိုသွားပြီးတော့တွေ့မယ်အဲ့အဲ့ဒါဆိုရင်အဲ့ဒီထင်ရတဲ့နေရာလေးကတွန်းမှုသဘောလေးကိုစာရှုလို့ရတယ်အဲလုံးကမဟုတ်လို့ဝမ်းမိုက်လိုနေရာမျိုးကိုအောင်ယူထားတဲ့သူတော်ကောင်းဖြစ်ခဲ့ရင်လည်းအသက်ကိုရှုသွင်းတဲ့အခါဝမ်းမိုက်ကလေးက အဲရှူသွင်းလိုက်လို့ရင်ဖောင်းလာမယ်မြန်ပြီးတော့မှုတ်ထုတ်လိုက်ရင်ပိန်သွားမယ်အဲဒီကမှဒီဝါရုတ်တက်ကတွန်းနေတဲ့သဘောကိုပဲမြင်အောင်ကြည့်ရမှာဖြစ်တယ်အဲလိုဝါရုတ်တက်ကတွန်းနေမှုသဘောလေးကိုမြင်အောင်ကြည့်ပြီးတော့အကယ်၍အဲဒီဝမ်းမှမှာတင်ကြတဲ့ပုံကလည်းဝမ်းပါမှာဝါရုတ်တက်ကတွန်းကံမှုသဘောအကယ်၍ဥကောင်းလေကောင်လောက်မှာတင်ကြတဲ့သူတော်ကောင်းဖြစ်ခဲ့တဲ့ဥကောင်းလေကောင်လောက်ကမှာဝါရုတ်တက်ကတွန်းကံမှုသဘောအဲဒီတွန်းကံမှုသဘောလေးကိုစပြီးတော့ဆင်ကျင်းပြီးတော့ပွားများနေရမှာဖြစ်တယ် အဲ့လိုပွားများနေပြီဆိုကြစို့တွန်းကံမှုသဘောလေးကိုဥကောင်းလည်းကောင်းမှစပြီးပွားများနေတဲ့တွန်းနေတွန်းနေသူ့မှုတွန်းမှုသဘောတွန်းမှုသဘောပွားများနေမယ်ပွားများနေရင်ပွားများရင်ပွားများရင်ကိုရှိကလည်းပွားများမှုခဲ့တဲ့သူတော်ကောင်းဖြစ်ခဲ့ရင်ပွားများတွန်းမှုသဘောလေးကပြင်းပြင်းချင်းနဲ့ထင်ထင်ရှားရှားလေးဖြစ်လာတယ်။ဟောထင်ထင်ရှားလေးဖြစ်လာလို့ချင်းထင်ရှားနေတဲ့သူတော်ကောင်းတယောက်ကအဲ့တွန်းမှုတွေကိုတခါတည်း နေရာလေးချစ်ချစ်ချစ်ချစ်ပြီးရှုမယ်ဥကောင်းလက်ကောင်းလောက်ကနေရှုနေတဲ့တွုံးမှုသဘောတွုံးမှုသဘောတွုံးမှုကိုထင်ထင်ရှားရှားညံထဲမှာသိလျက်နဲ့ပဲစိတ်ထဲကလည်းပွားများနေရမယ်တွုံးမှုသဘောတွုံးမှုသဘောထင်ရှားနေတယ်ထင်ရှားနေရင်စက်ကစက်ကပွားများနေမယ်တွုံးမှုသဘောတွုံးမှုသဘောဘာဝနာရဲ့အရှင်ဟုံးကြောင့်လည်းတွုံးမှုသဘောကပို့ပို့ပြီးအသိဉာဏ်ထဲမှာထင်ရှားလာမယ်ထင်ရှားလာရင်အဲ့ဒီတွုံးမှုသဘောလေးကိုပြေးပြေးချင်းနေရာချစ်ယူလိုက်တာဥကောင်းတစ်ခုလုံးကနေပြီးတော့အာမျက်နှာတစ်ခုလုံး အာလေတိုင်းပကုံးနှစ်ဖက်ပြေးပြေးချင်းနေရာလေးကိုချက်ချက်ယူမယ်ရပြီဆိုရင်အာခန္ဓာကိုယ်အထက်ပိုင်းခန္ဓာကိုယ်လေးခါလောက်ထိတာရဲဆက်ပြီးတော့ယူမယ်မရသေးရင်တော့ပြေးပြေးချင်းနေရာကိုချက်ချက်ချက်ချက်ယူမယ်တွုံးမှုသဘောလေးကိုတင်ကြနေတယ်တွုံးမှုသဘောတွုံးမှုသဘောအဲတွုံးမှုလေးကိုတောက်လျှောက်ရှုလိုက်တယ်ဥကောင်းကနေတက်ဓပန်ခန္ဓာကိုခါလောက်ဒီတင်ရှားနေတယ်တင်ရှားနေတဲ့သူတော်ကောင်းတယောက်ကနေရာကိုနည်းနည်းချင်းလေးချဲ့မေ တွမှုသဘောတွမှုသဘောတွမှုသဘောတွမှုသဘောတွမှုသဘောလေးကိုထင်ထင်ရှားညာနဲ့မာတိနဲ့ပွားများနေတယ်တွမှုသဘောထင်ရှားနေတယ်ဖြည်းဖြည်းချင်းချစ်လိုက်တာပစိတုံးနှစ်ဖက်လောက်ရောက်သွားပြီတွမှုသဘော ပြန်ကြည့်နိုင်ဟိုးဦးကောင်းကနေပစိတုံးနှစ်ဖက်ဒီတွမှုသဘောလေးထင်ရှားနေတယ်အဲထင်ရှားနေတဲ့တွမှုသဘောလေးကိုတစ်ခါဆက်ပြီးတော့ရှုလိုက်တယ်ဟိုးခြေပြားတိုင်အောင်နေရာလေးကိုဖြည်းဖြည်းချင်းချစ်မယ် တွန်းမှုသဘောတွန်းမှုသဘောတွန်းမှုသဘောတွန်းမှုသဘောအော်ချက်ယူလိုက်တာဟိုးခြေပြတိုင်သွားပြီတိုင်သွားရင်ပြန်ယူမယ်ဥကောင်းကနေခြေပြတိုင်အောင်တွန်းမှုသဘောတွန်းမှုသဘောတွန်းမှုသဘောအော်ဥကောင်းကနေခြေပြဒီပေါက်သွားပြီဆိုနောက်တက်တလုံးပြောင်းမယ်တွန်းမှုပြီးတော့ဦးဇင်းတို့ဘက်ကစားခဲ့တော့မာမှုသဘောလေးကစားခဲ့တယ်ပထဝီတက်ကမာမှုသဘောလေးဗမာစရှုတော့ ။အော်သွားနှစ်ခုလေးကိုကြည့်ကြည့်တဲ့အခါမှာမာမူသဘောလေးထင်ရှားတယ်။အဲဒီမာမူသဘောလေးထင်ရှားတဲ့နေရာကစပြီးရှုခဲ့တယ်။မာမူသဘောလေးကိုထင်ရှားတဲ့နေရာကစပြီးတော့ရှုခဲ့တယ်။ထင်ရှားတဲ့နေရာလေးမှာမာမူသဘောလေးကိုတက်ကတက်ကပွားများနေတယ်။ပွားများနေတယ်မာမူသဘောလေး။မာမူသဘောလေးပွားများနေတယ်။မာမူသဘောလေးထင်ရှားနေတယ်။ ထင်ရှားတဲ့နေရာကစပြီးမာမုသဘောလေးကိုပြေးပြေးချင်းရှုနေတယ်။ဦးခေါင်းတစ်ခုလုံးထင်ရှားလာတယ်။ပြီးတော့ဓပိုင်းခန္ဓာကိုယ်လေးလဲပင်လဲပင်ကနေပြီးတော့တခါတည်းပကုံးနှစ်ဘက်ဓပိုင်းခန္ဓာကိုယ်ခါလောက်ရအောင်မာမုသဘောလေးထင်ရှားနေတယ်။မာမုသဘောလေးကိုလည်းဇက်တိုက်ရှုနေတယ်။ထင်ရှားနေတယ်။ထင်ရှားနေတဲ့သူတော်ကောင်းတယောက်ဒီတစင်းတက်ပြီးပြေးပြေးချင်းမာမုလေးကို တိုးတိုးရှုမယ်။ တဲပန်းခန္ဓာကိုခါလောက်ကနေပြီးတော့ဟိုးအောက်ပိုင်းကိုသွားလိုက်တာပစိတုံးနှစ်ဘက်လောက်ဒီမာမူလေးတင်ရှားနေတယ်ဖြည်းဖြည်းချင်းတိုးပြီးတော့ရှုမယ်မာမူသဘောမာမူသဘောညံထဲမှာလည်းတင်တင်ကြကြမာမူသဘောလေးကိုသိနေတယ်သိလျက်နဲ့မာမူသဘောလေးကိုတိုးတိုးပြီးတော့ရှုနေတယ်မာမူသဘောလေးကလည်းတင်ရှားလာတယ်ဟုတ်ခြေပြားတီရောက်သွားပြီဥကောင်းကနေခြေပြားတီပြန်ရှုမယ်မာမူသဘောလေးခြေသုံးကောင်းသုံး ဖြည်းဖြည်းချင်းရှုနေတယ်မာမှုသဘော မာမှုသဘော မာမှုသဘောမာမှုသဘောခြေပြတိုင်အောင်ပေါက်သွားပြီဟောနောက်တစ်လုံးပြောင်းရှုမယ်မာပြီးတော့ကြမ်းမှုသဘောလေးရှုခဲ့တယ်ဟောကြမ်းမှုသဘောလေးဘယ်ကစရှုဟောသွားထိတ်ကလေးကိုရှာနဲ့ပုတ်ကြည့်တယ်ကြမ်းနေတယ်ကြမ်းနေတယ်ကြမ်းမှုသဘောလေးကိုတခါလေစူးစူးဆိုင်ကလေးထင်ရှားတဲ့နေရာလေးမှာပွားများနေတယ်ကြမ်းမှုသဘောကြမ်းမှုသဘော တင်ရှားနေတယ်တင်ရှားနေတဲ့သူတော်ကောင်းတယောက်ကအဲ့ကျမ်းမှုလေးဒင်းနေရှားရှားသိလျက်နဲ့ထပ်ပြီးတော့ပွားများနေတဲ့ကျမ်းမှုသဘောကျမ်းမှုသဘောတင်ရှားလာပြီတင်ရှားလာပြီတင်ရှားနေတဲ့အခါတခါလေဥကောင်းတစ်ခုလုံးလောက်ဒီနေရာကို ဖြည်းဖြည်းလေးချက်ပြီးပွားများမယ်ကျမ်းမှုသဘောကျမ်းမှုသဘောတင်ရှားနေတယ်ပကုံးတစ်ဖက်ကိုသွားတယ်ကျမ်းမှုသဘောအောက်ကိုနည်းနည်းချင်းကျင်းသွားတယ်ကျမ်းမှုသဘောကျမ်းမှုသဘောခါလောက်ထိပေါက်သွားပြီ ကျမ်းကိုသဘောလေးထင်ရှားနေတယ်ကျမ်းမူလေးကိုဆက်ဆက်ပြီးတော့ပွားများနေတယ်နေရာလေးနဲ့ချက်သွားမယ်ကျမ်းမူသဘောကျမ်းမူသဘောကျမ်းမူသဘောဟိုးခါလောက်ကနေပြီးတော့ပစိတိုးနှစ်ဘက်ဒီရောက်နေပြီကျမ်းမူသဘောကျမ်းမူသဘောနေရာကိုဆက်ပြီးချက်မယ်ကျမ်းမူသဘောလေးကိုထင်ထင်ရှားရှားသိလျက်နဲ့ပွားများမယ်ကျမ်းမူသဘောကျမ်းမူသဘောအော်ခြေပြားဒီပေါက်သွားပြီကျမ်းမူသဘောပေါက်သွားရင်ဟိုးဦးကောင်းကနေပြန်ပြီးတော့ပွားများနေမယ်ကျမ်းမူသဘောကျမ်းမူသဘော ထင်ရှားနေတယ်ကြားမှုသဘောခန္ဓာကိုယ်တစ်ခုလုံးလေးကြမ်းနေတယ်ဟိုးဦးကောင်းကနေခြေပြားဒီကြမ်းမှုသဘောကြမ်းမှုသဘောကြမ်းမှုသဘောပေါက်သွားပြီပေါက်သွားတဲ့သူတော်ကောင်းတယောက်လေးနောက်တစ်လုံးပြောင်းရှုမယ်မာကြံလေးမယ်လေးမှုသဘောလေးရှုခြင်းနဲ့လေးမှုသဘောလေးရှုခြင်းနဲ့သူတော်ကောင်းဒီခန္ဓာကိုယ် ခုလိုတရားထိုင်နေတဲ့အခါမှာဒူကောင်းတစ်ဖက်ဒူကောင်းတစ်ဖက်ဘက်ကိုလည်းကလေးနဲ့ပဲဖိကြည့်ကြည့်ဖြည်းဖြည်းလေးနေတာလေးတွေ့မယ်သို့ပုံတင်မလို့နေရာလေးကိုအာရုံယူကြည့်လေးနေတာလေးခုလိုထိုင်တဲ့အခါမှာတွေ့မယ်အဲတွေ့တဲ့နေရာလေးကနေထင်ရှားနေပြီ လေးမှုသဘော လေးမှုသဘောပွားများမယ်ပွားများပြီးတော့တပြေးပြေးနေရာလေးကိုချက်ချက်ရှုနေမယ်ပွားမှုသဘောဆိုကြပါစို့တင်မလိုနေရာကထင်ရှားနေတဲ့သူတော်ကောင်းတယောက်ကအဲ့တင်မမှာ လေးမှုသဘောလေးကိုပွားများနေတဲ့လေးမှုသဘောလေးမှုသဘော ထင်ရှားတယ်နေရာလေးကိုချက်ကျဲယူမယ်တပိုင်းခန္ဓာကိုဖြည်းဖြည်းချင်းချက်လာတယ်ဒီမကနေဘကုန်းနှစ်ဘက်လောက်ထိလေးမှုသဘောလေးမှုသဘောလေးမှုသဘောဘကုန်းနှစ်ဘက်လောက်ထိထင်ရှားလာပြီးဘောကိုဆက်ပြီးနည်းနည်းလေးသွားမယ်လေးမှုသဘောလေးမှုသဘောလေးမှုသဘောအေးလေတိုင်းကနေဟိုဥကောင်းတစ်ခုလုံးဒီလေးမှုလေးထင်ရှားနေတယ်လေးမှုသဘောလေးမှုသဘော ဟောအဲ့လေးမှုသဘောဥကောင်းကနေပြီးတော့ခါလောက်တွေတင်ကြတဲ့သူတော်ကောင်းတယောက်ကထိုက်ပြီးခန္ဓာကိုယ်မှာစူးစူးဆက်ဆက်နဲ့ဆက်ရှိနေမယ်လေးမှုသဘောလေးမှုသဘောခန္ဓာကိုယ်တော့ကြောင့်တင်ကြနေတဲ့အောက်ပိုင်းလေးကိုဆက်ပြီးတော့ဣရိယာနေရာလေးကိုချဲ့သွားမယ်ခါကနေပြီးတော့ပစိတုံးနှစ်ဘက်လောက်တီချဲ့မယ်လေးမှုသဘောလေးမှုသဘောလေးမှုသဘောတင်ကြနေပြီတင်ကြနေတဲ့ပုံကိုနေရာလေးဆက်ချဲ့မယ်ဟုတ်ချီပြတိုင်အောင်လေးမှုသဘောလေး င်ရှားသွားပြီခန္ဓာကိုယ်တစ်ခုလုံးကဗဏ္ဍာကြီးကြီးလေးမှုတင်ရှားနေတယ်ဥကောင်းကနေခြေပြတိုင်အောင်ပြန်ရှုကြည့်မယ်လေးမှုသဘောလေးမှုသဘောတင်ရှားနေတယ်ဟောတင်ရှားနေပြီဆိုရင် လေးမှုသဘောရရင်တစ်တလုံးပြောင်းမယ်ရောင်းတဲ့ကဝါရောတက်ကေမာကျန်လေးဆိုတဲ့ပထဝီတက်ကသုံးခုပြီးတဲ့အခါဟိုးဝါရောတက်ကထောက်မှုသဘောလေးကိုပြန်ရှုမယ်ဟောထောက်မှုသဘောလေးကိုရှုခြင်းလည်းပဲသူတို့တူပဲ မိမိခန္ဓာကိုယ်လေးကိုအာရုံပြုထားအာရုံပြုပြီးတော့ပမာလေးသူပူစီပေါင်းလေးတခုတခါလေးလေထိုးထားရင်တခါလေးတင်းပြီးတော့ထောင်နေတာမျိုးအိမ်တိမ်ပြိုမကြအောင်ဘေးကနေထောက်ထားတာမျိုးအဲမျိုးကိုယ်ခန္ဓာကိုယ်လေးကိုဘေးတစ်ဖက်ဖက်ကိုယိမ့်ကြည့်မယ်လဲကြမသွားအောင်ဝါဟုတ်တက်လေးကပြန်ပြီးတော့ထောက်ကန်ပေးထားတဲ့သဘောလေးကိုတွေ့မယ်တွေ့ရင်အဲ့ဒါလေးကိုစပြီးသင်ကြားတဲ့နေရာကထောက်မှုသဘောရှိဘူး ရှေ့ကဝါရောတက်ခဲ့တွုံးမှုသဘောနဲ့ပထဝီတက်ခဲ့မာကျန်းလေးသဘောကိုရှုထားတဲ့သူတော်ကောင်းဖြစ်ခဲ့ရင်တက်ကတက်ကလေးပြန်ရှုပြီးတော့ထောက်မှုကိုအာရုံယူကြည့်ထောက်ထားတာလေးမိမိခန္ဓာကိုယ်မှာဝါရောတက်ခဲ့ထောက်ခံထားမှုလေးကိုသွားပြီးတွေးမယ်တွေးရင်အဲဒီထောက်ခံမှုလေးကိုတကလည်းခန္ဓာကိုယ်စိုက်ပြီးထောက်ခံမှုသဘော ထောက်ခံမှုသဘောထောက်ခံမှုသဘောပြည့်ပြည့်ချင်းရှုနေတယ်တခါတဲ့ခန္ဓာကိုယ်တစ်ခုလုံးထောက်ခံမှုသဘောလေးကထင်ရှားလာတယ်ဥကောင်းကနေစအောင်ယူကြည့်မယ်ထောက်ခံမှုသဘောထောက်ခံမှုသဘော တပြေးပြေးနဲ့ထောက်ကမှုသဘောလေးကို နေရာကျက်ယူလိုက်တာဟိုပကုံးနှစ်ဘက်ကနေပြီးတော့ခါလောက်ထိရောက်နေတဲ့ထောက်ကမှုသဘောထောက်ကမှုသဘောနေရာတက်ချက်မယ်ထောက်ကမှုသဘောကိုနေရာချက်မယ်ချက်မယ်ချက်ပြီးတော့ရှုမယ်ချက်ပြီးတော့ယူလိုက်တာပဲရောက်လာတော့ဟုတ်ပစိတုံးနှစ်ဘက်ရောက်လာတယ်ထောက်ကမှုသဘောဟောအဲ့ဒီကနေပဲရောက်လာတော့ခြေပြားတိုင်အောင်ရောက်လာတယ်ထောက်ကမှုသဘောလေး ထောက်ကမှုသဘောလေးကိုတက်ကဆက်ကရှုနေတဲ့ထောက်ကမှုသဘောထောက်ကမှုသဘောလေးကထင်ရှားနေတယ်ထင်ရှားနေတဲ့သူတော်ကောင်းတယောက်ဒီနောက်တတလုံးပြောင်းမယ်ပထဝီတက်ကပြောင်းမှုသဘောလေးကို ရှုမယ်အပြောင်းမှုသဘောလေးကို ရှုခြင်းနဲ့သူတော်ကောင်းသည် တကားတဲ့မိမိကခန္ဓာကိုယ်မှာဆိုကြပါစို့ခန္တွင်အတွင်းနှုတ်ခမ်းသားလေးကို ရှာနေထိုးကြည့်မယ်ပြော့နေမယ် ပြောနေတဲ့ပြောမှုသဘောလေးကိုအာယုံယူထားတယ်ထင်ရှားနေပြီဆိုအဲ့ပြောမှုသဘောလေးကို တက်ကတက်ကအာယုံယူနေတယ်ထင်ရှားတယ်ထင်ရှားမှုကိုတက်ကတက်ကပွားများတယ်ပြောမှုသဘောပြောမှုသဘောထင်ထင်ရှားရှားနဲ့ပြောမှုသဘောလေးထင်ရှားလာတယ်ထင်ရှားလာတဲ့သူတော်ကောင်းတယောက်ဒီကအာကိုနေရာလေးချဲ့ချဲ့ချဲ့ချဲ့ပြီးထပ်ပြီးတော့ရှုမယ်အပြောမှုသဘောလေးကိုတက်ကတက်ကနေရာလေးချဲ့ချဲ့ချဲ့ချဲ့ပြီးရှုလိုက်တယ် အတွင်းနှုတ်ခမ်းသားလေးကနေပြီးတော့ဥကောင်းတစ်ခုလုံးဒီပြုတ်မှုလေးထင်ရှားနေတယ်။အောက်ကိုနေရာလေးချက်ပြီးရှုမယ်ပကုံးနှစ်ဖက်လောက်ဒီရှုမယ်ပြုတ်မှုသဘောပြုတ်မှုသဘောပြုတ်မှုသဘောထင်ရှားနေတယ်။ထင်ရှားနေတဲ့သူတော်ကောင်းတယောက်နေရာလေးထပ်ပြီးချက်မယ်ပြုတ်မှုသဘောပြုတ်မှုသဘောပြုတ်မှုသဘော။အိုးခန္ဓာကိုယ်ခါလောက်ဒီထက်ပိုင်းခန္ဓာကိုယ်ခါလောက်ဒီရောက်နေတယ်ပြုတ်မှုသဘောလေး။ ပြောမှုသဘောလေးကိုဓက္ကဓက္ကရှုနေတယ်ထင်ရှားနေတယ်ဆက်ပြီးတော့ရှုမယ်ပြောမှုသဘောလေးပြောမှုသဘောကိုဆက်ပြီးတော့ရှုတယ်အာအစစ်တိုးနှစ်ဘက်လောက်ထိပြောမှုလေးထင်ရှားနေတယ်ပြောမှုသဘောပြောမှုသဘောဆက်ပြီးပြောမှုသဘောလေးကိုနှလုံးသွင်းနေတယ်ခြေပြားလောက်ထိရောက်သွားပြီခန္ဓာကိုယ်ဥကောင်းကနေခြေပြားထိပြန်ပြီးတော့ပြောမှုလေးကိုနှလုံးသွင်းမယ်ပြောမှုသဘော ပြောမှုသ ပြုံးမှုသဘောသင်ကြားနေပြီသင်ကြားနေပြီဆိုတဲ့သူတော်ကောင်းတယောက်ဒီနောက်တက်တလုံးပြောင်းမယ်ချောမှုသဘောလေးကိုနှလုံးသွင်းမယ်ချောမှုသဘောလေးမိမိခန္ဓာကိုယ်မှာနှုတ်ကန်းလေးကိုသရွေးလေးစွမယ်ရှားလေးနဲ့တက်ကြည့်မယ်ချောနေတယ်အဲချောနေတာလေးတင်ကြရင်အဲချောမှုသဘောလေးကိုစပြီးနှလုံးသွင်းမယ်ချောမှုသဘောချောမှုသဘောချောမှုသဘောလေးထင်ရှားနေတယ်ချောမှုသဘောလေးထင်ရှားနေတယ်တခါတခါလည်းနှလုံးသွင်းပွားများနေမယ်ချောမှုသဘော တင်ကြပြီဆိုနေရာလေးကျဲယူမယ်မျက်နာတစ်ခုလုံးအထဲဥကောင်းပိုင်းချောမှုသဘောချောမှုသဘောတင်ကြလာတဲ့နေရာလေးကိုချဲယူမယ်ချောမှုသဘောချောမှုသဘောချောမှုသဘောပကုံးတစ်ပဲအတပိုင်းခန္ဓာကိုခါလောက်တိရောက်သွားတယ်ချောမှုသဘောချောမှုသဘောနေရာလေးချက်ယူမယ်ချောမှုသဘောချောမှုသဘောပစိတုနှစ်ဘက်လောက်တိရောက်နေပြီချောမှုသဘောချောမှုသဘော ဆက်ပြီးတော့နေရာလေးချဲ့ကျူတယ်ချောမှုသဘောချောမှုသဘောခြေပြားတိုင်ပေါက်သွားပြီအော်ဦးကောင်းကနေပြီးခြေပြားတိုင်အောင်ပြန်နှလုံးသွင်းမယ်ချောမှုသဘောချောမှုသဘောထင်ရှားနေတယ်ချောမှုသဘောထင်ရှားနေပြီးတော့နောက်တစ်လုံးပြောင်းရှုမယ်မာကျန်လေးပြောချောပေါ့မှုသဘောလေးရှုမယ်ပေါ်မှုသဘောလေးမိမိခန္ဓာကိုလက်ကလေးတစ်ဘက်ကိုမြောက်ကြည့်တာမျိုးလေးမြောက်ကြည့်လိုက်ရင်ပေါ့နေတယ်။တင်ကြတဲ့နေရာလေးကစပြီးပေါ်မှုသဘောလေးကိုရှုမယ်ပေါ်မှုသဘောပေါ်မှုသဘော ပေါ့မှုလေးကတိတ်ပြီးတော့ထင်ရှားနေတယ်ပေါ့မှုလေးထင်ရှားနေတယ်ထင်ရှားနေတဲ့သူတော်ကောင်းတယောက်ပေါ့မှုလေးကိုတက္ကတက္ကရှုတယ်ခန္ဓာကိုယ်မှာထင်ရှားနေတယ်ခန္ဓာကိုယ်တစ်ပိုင်းခန္ဓာကိုယ်တစ်ခုလုံးခါကနေစားပြီးတော့ပကုံးနှစ်ဘက်ပေါ့မှုသဘောလေးထင်ရှားအလေတိုင်းကနေဥကောင်းတိုင်အောင်ပေါ့မှုသဘောလေးထင်ရှားနေတယ်ပေါ့မှုသဘောပေါ့မှုသဘောထင်ရှားလာပြီပေါ့မှုသဘောတင်ကြလာရင်ပြန်ပြီးတော့ဣတိနေရာလေးကိုချက်ချက်ကြည့်မယ် အနေရလေးကျတဲ့အောက်ပိုင်းကိုဆက်ပြီးရှုနေတဲ့ပုံမှုသဘောပုံမှုသဘောဒူပေါင်းနှစ်ဘက်ရောက်လာပြီးပုံမှုသဘောပုံမှုသဘောနေရလေးကျမင်းပုံမှုသဘောပုံမှုသဘောခြေပြတိုင်သွားပြီပေါက်သွားပြီပေါက်သွားရင်ဥကောင်းကနေပြန်ရှုမယ်ပုံမှုသဘောခြေဆုံးကောင်းဆုံးခန္ဓာကိုယ်မှာစိုက်ရှုတယ်ပုံမှုသဘောလေးနဲ့ထင်ရှားနေပြီဒါဆိုရင်တေသောတတ်ကေပုံမှုသဘောလေးကိုပြောင်းရှုမယ် ဒေသောတကပုံမှုသဘောတွေကိုပြောင်းရှုတဲ့သူတော်ကောင်းတယောက်ကလက်ကလေးနှစ်ပတ်မြန်ထပ်တိုင်းလက်ထက်တဲ့နေရာလေးမှာပုံမှုတင်ရတယ်။တင်ရတဲ့နေရာလေးကစရှုမယ်။အတုမဟုတ်လက်ကလေးကပေါင်းပေါင်းတင်တာတင်ရတဲ့နေရာလေးမှာပုံနေတယ်ပုံမှုလို့တင်ရတဲ့နေရာလေးကစရှုမယ်။ခန္ဓာကိုယ်ကိုရှေ့ကဓာတ်တွေရှုတဲ့အတိုင်းစိုက်ရှုမယ်ပုံမှုသဘောလေးတင်ရတဲ့နေရာကပူတယ်ပူတယ်ပုံမှုသဘော ပုံမှုသဘောတပြေးပြေးတင်ချလာတဲ့ခန္ဓာကိုယ်တစ်ခုလုံးကိုနေရာလေးချဲ့ချဲ့ချဲ့ချဲ့ရှုမယ်။ ပူမှုသဘော ပူမှုသဘော ပူမှုသဘောပူမှုသဘောဓမ္မခန္ဓာကိုယ်တစ်ခုလုံးပူလာတယ်နွေးလာတယ်ပူမှုသဘောပူမှုသဘောနေရာလေးဆက်ယူမယ်အောက်ပိုင်းခန္ဓာကိုယ်ပစိတုံးနဲ့ပဲပူမှုသဘောပူမှုသဘောဟိုးခြေပြတိုင်သွားတယ်ပူမှုသဘောပူမှုသဘောရပြီပူမှုသဘောရတဲ့သူတော်ကောင်းတယောက်ဒီအေးမှုသဘောလေးပြောင်းရှုမယ်အေးမှုသဘောအေးမှုသဘော အေးမှုသဘောလေးလည်းထင်ရှားနေတယ်အေးမှုသဘောအေးမှုသဘောအေးမှုသဘောထင်ရှားနေတဲ့သူတော်ကောင်းတရားအေးမှုသဘောအေးမှုသဘောအေးမှုသဘောထင်ရှားနေတယ်အေးမှုသဘောကိုစရှုမယ်ဘယ်ကရှုဘုံမှုကိုရှုလို့ထင်ရှားနေတဲ့သူတော်ကောင်းတယောက်ကအေးမှုတစ်ခုကလွယ်လွယ်နဲ့သိနိုင်တယ်မသိရင်တော့နာသီဝကိုပြန်ပြီးအာယုံယူကြည်နာသီဝကိုအာယုံယူလို့ရှိရင်ဝင်နေလေးသွင်းလိုက်လို့ရှိရင်အဲ့ အပြင်ကနေပြီးတော့ရှူသွင်းလိုက်တဲ့လေလေးဒီနာသီဝါလေးမှာအေးကလေးအေးကလေးတွေးမယ်အတွင်းအဲဒီကနေစပြီးအေးမှုသဘောလေးကိုရှူအေးမှုသဘောအေးမှုသဘောသင်ကြားနေတယ်သင်ကြားနေတဲ့သူတော်ကောင်းတယောက်ကအေးမှုသဘောကိုထပ်ခါထပ်ခါပွားများနေမယ်အေးမှုသဘောအေးမှုသဘောဒီနေ့ရရသိနေပြီအေးမှုသဘောညာလေးကိုချက်ချက်ယူမယ်ခန္ဓာကိုယ်တစ်ခုလုံးကိုညံကိုစိုက်ထားမယ်အေးမှုသဘောအေးမှုသဘောလေးထင်ရှားနေတယ် တင်ကြနေတဲ့သူတော်ကောင်းတယောက်ဒီအေးမှုကိုစက်ကစက်ကပွားများနေမယ်အေးမှုသဘောအေးမှုသဘောခန္ဓာကိုယ်တစ်ခုလုံးခြေသွန်းတော့ခြေသွန်းကောင်းဆုံးတင်ကြသွားပြီဥကောင်းကနေခြေပြတိုင်အောင်တင်ကြသွားတဲ့သူတော်ကောင်းတယောက်ဒီနောက်တစ်ခုပြောင်းမယ်အာဘောဓကရဲ့ယူစီမှုသဘောလေးကို ပြောင်းရှုမယ်အာဘောဓကရဲ့ယူစီမှုသဘောကိုပြောင်းရှုကြည့်တဲ့သူတော်ကောင်းတွေခံတွင်းထဲကိုအာရုံပြုထားမယ် ခန္ဓုနဲ့ကိုအောင်ပြုတိုင်းခန္ဓုနဲ့မှာသေးသေးယူစည်းတဲ့နေရာလေးကအစပြီးယူစည်းမှုသဘောလေးကိုပွားများနေမယ်ယူစည်းမှုသဘောခန္ဓာကိုယ်ကိုယူစည်းမှုသဘောလေးတင်ကြရင်စပြီးပွားမယ်ယူစည်းမှုသဘောယူစည်းမှုသဘောဒီနေ့ကြကြသိနေပြီဒီနေ့ကြကြသိတဲ့သဘောကောင်းတယောက်ဒီနေရာကိုဆက်ဆက်ဆက်ဆက်ပြီးချဲ့ယူလိုက်မယ်ယူစည်းမှုသဘောလေးကတပြည့်ပြည့်နဲ့ခါလေခန္ဓာကိုယ်တစ်ခုလုံးတစ်ပိုင်းခန္ဓာကိုယ်တစ်ခုလုံးယူစည်းနေတာလေးကိုညံထဲမှာမြင်လာပြီးထင်လာပြီး ထင်းလာရင်တခါဣရိယာချက်နေရာလေးချက်ပြီးရှုမယ်ယုံစည်းမှုသဘောအိုးခြေပြတိုင်အောင်ပေါက်သွားပြီးယုံစည်းမှုသဘောလေးတခါတခါရှုနေတဲ့ယုံစည်းမှုသဘောယုံစည်းမှုသဘောခန္ဓာကိုယ်ခြေသုံးကောင်းဆုံးပေါက်နေပြီးယုံစည်းမှုသဘောတင်ကြနေတဲ့သူတော်ကောင်းတယောက်လေးနောက်တစ်လုံးပြောင်းပြီးတော့ရှုမယ်ဖွဲ့စည်းမှုသဘောဖွဲ့စည်းမှုသဘောလေးကိုအောင်ယူခြင်းတော့မိမိလက်ကလေးကိုလက်တစ်ဖက်နဲ့ပြန်ပြီးခက်ချင်းချင်းလေးစုပ်ကြည့်တာမျိုး ရှေ့ကရှုဘူးပြီးသားဖြစ်ရင်တော့လိုလဲကူကူပဲအဲ့ဖွဲ့စည်းမှုသဘောလေးကိုအောင်ယူလိုက်ရင်လည်းခန္ဓာကိုယ်မှာထင်ရှားလာမယ်ထင်ရှားလာတဲ့နေရာလေးကစပြီးဖွဲ့စည်းမှုကို တက်ကတက်ကနှလုံးသွင်းနေမယ်ဖွဲ့စည်းမှုသဘော ဖွဲ့စည်းမှုသဘောတပြည့်ပြည့်နဲ့ဖွဲ့စည်းမှုလေးထင်ရှားနေတယ်ထင်ရှားနေတာဘယ်လောက်ထိထင်ရှားနေတော့ခန္ဓာကိုယ်တပြည့်ပြည့်နေရာချစ်ချစ်တဲ့နေရာတိုင်းထင်ရှားနေတယ်ရပြီဆိုခန္ဓာကိုယ်အထက်ဟိုးဦးကောင်းကနေကြည်ပြတိုင်အောင်ဖွဲ့စည်းမှုလေးကိုရှုမယ်ထင်ရှားနေတဲ့ဖွဲ့စည်းမှုသဘော န္ဓာကိုယ်မှာထင်ရှားနေပြီထင်ရှားနေဖွဲ့စည်းမှုတော့ပေါ့ရပြီဆိုတဲ့သူတော်ကောင်းတယောက်ကဟိုးတွုံးမှုသဘောကနေပြီးဖွဲ့စည်းမှုသဘောတိုင်အောင်ထပ်ခါထပ်ခါရှုရတယ်လောက်လောက်ရှုရမယ်ဆို1မိနစ်ကိုစစချင်းတော့တစ်ခေါက်လောက်ရရင်လည်းရမယ်သို့မဟုတ်2မိနစ်မှတစ်ခေါက်လောက်ရမယ်အဲကနေဆက်ပြီးမြန်မြန်လေးမြန်မြန်လေးရှုလိုက်တာဓာတ်စံနှလုံးကို1မိနစ်မှတစ်ခေါက်လောက်ရမယ်ရမယ်ဆိုရင်1မိနစ်တစ်ခေါက်လောက်ရပြီရတဲ့ပုံကိုထပ်ရှုလို့2ခေါက်လောက်ရပြီဆိုရင်ဓာတ်အစဉ်ပြောင်းမယ် မာမှုကစရှုတော့မယ်မာမှုသဘောကြမ်းမှုသဘောလေးမှုသဘောပြော့မှုသဘောချောမှုသဘောပော့မှုသဘောယူစည်းမှုသဘောဖွဲ့စည်းမှုသဘောပူမှုသဘောအေးမှုသဘောတွန်းမှုသဘောထောင်းမှုသဘောအဲဒီသဘောတရားဇဏမျိုးကိုခန္ဓာကိုယ်မဆိုင်ပြီးဖြည်းဖြည်းချင်းရှုနေမယ်ဓမိနစ်ကိုတစ်ခေါက်လောက်ရအောင်အရင်ဆုံးကြိုးစားရှုမယ် လောက်ထိရှုရမလဲဆိုရင်တော့1မိနစ်ကို2ခေါက်3ခေါက်လောက်ပေါက်တဲ့ဒီတော့သူတော်ကောင်းကရှုရမယ်အဲ့လိုလေးဖြည်းဖြည်းနဲ့ဓာတ်ကြီး၄ပါးရဲ့သဘောတရား12မျိုးကိုမာမှုကနေစပြီးတော့ဟိုးတုံးမှုထောက်မှုတိုင်အောင်ဒါရှုပြီးတော့နိုင်ဝတ္တာမြတ် ခြေဆုံးကောင်းဆုံးဒါသဘောတရားတစ်ခုကိုခြေဆုံးကောင်းဆုံးထင်ရှားတဲ့ဒီအရင်ဆုံးဘဝမီမာမှုသဘောလေးကိုစရှုနေတဲ့သူတော်ကောင်းသည်မာမှုသဘောလေးကိုခြေဆုံးကောင်းဆုံးဘဝများမီခြေဆုံးကောင်းဆုံးသိပြီဆိုရင်နောက်တစ်လုံးပြောင်းမယ်ကျမ်းမှုသဘောလေးကျမ်းမှုသဘောကိုလည်းခြေဆုံးကောင်းဆုံးပြေးပြေးချင်းရှုမယ် ခြေဟိုးဥကောင်းကနေခြေပြောင်းတိုင်အောင်ထင်ရှားပြီဆိုတဲ့သူတော်ကောင်းတယောက်သည်လေးမှုသဘောလေးကိုပြောင်းရှုမယ်လေးမှုသဘောလေးထင်ရှားတဲ့နေရာမှာစပြီးခန္ဓာကိုယ်ဥကောင်းကနေဟိုးခြေပြောင်းတိုင်အောင်ရှုမယ်လေးမှုသဘောလေးထင်ရှားနေပြီဆိုတဲ့သူတော်ကောင်းတယောက်ဒီနောက်တစ်လုံးပြောင်းရှုမယ်ပြောမှုသဘောလေး တင်ရတဲ့နေရာလေးကနေစားပြီးပြောမှုသဘောလေးရှုမယ်။အိုးဦးကောင်းကနေခြေပြားတန်အောင်ရပြီ။ရပြီဆိုရင်နောက်တစ်လုံးပြောင်းရှုမယ်။ပေါ့မှုသဘော။ပြီးပြီးချင်းညံနဲ့တင်ရတဲ့နေရာလေးကစားပြီးပေါ့မှုလေးကိုအာရုံယူထားတယ်။ဦးကောင်းကနေစားပြီးဖြည်းဖြည်းချင်းရှုလာမယ်။ ကောမှုတော်လေးခြေပြတိုင်အောင်ထင်ရှားသွားပြီနောက်တစ်လုံးပြောင်းယူမယ်ပေါ်မှုတော်ပေါ်မှုတော်ထင်ရှားပြီဆိုတဲ့သူတော်ကောင်းတယောက်ဒီယိုစိမှုတော်ယိုစိမှုတော်လေးကိုစရှုနေတယ်ယိုစိမှုတော်ဟိုးဥကောင်းဆံများကနေခြေပြတိုင်အောင်ရှုနေတယ်ယိုစိမှုတော်ယိုစိမှုတော်တင်ရပြီ ထင်ရှားရင်ဖွဲ့စည်းမှုသဘောပြောင်းရှုမယ်ဖွဲ့စည်းမှုသဘောလေးကိုရှုနေဟောဥကောင်းဆံကြောင်းကနေပြီးတော့ခြေပြားတိုင်အောင်ရှုနေတယ်ဖွဲ့စည်းမှုလည်းထင်ရှားပြီထင်ရှားရင်နောက်တစ်လုံးပြောင်းရှုမယ်ဘူမူသဘောလေးရှုမယ်ဘူမူသဘောလေးကိုခန္ဓာကိုယ်ထင်ရှားတဲ့တဏှာကစရှုမယ် ။အိုးခြေပြားတိုင်အောင်ဥကောင်းကနေခြေပြားတိုင်အောင်ရှုသွားမယ်။တင်ကြပြီဆိုရင်နောက်တစ်လုံးပြောင်းယူမယ်။အေးမှုသဘော။ဥကောင်းကနေအေးမှုသဘောခြေပြားတိုင်အောင်ရပြီနောက်တစ်လုံးပြောင်းယူမယ်။အောင်း ဆက်ပြီးတွုံးမှုသဘောလေးရှုနေတယ်တွုံးမှုသဘောလေးရှုနေတယ်ခြေသွင်းကောင်းဆုံးရပြီဆိုရင်ဒါယနေ့မိမိတို့ဒီတွုံးမှုကနေစပြီးရှုတယ်ပြီးတော့မာမှုကပြန်စရှုတယ်တွုံးမှုတိုင်အောင်တကြီးလေးပါသဘောတရား12မျိုးကိုတော့ရှောင်ရှုနိုင်ပြီ အချိန်ကာလလည်းနိုင်ဝက်လောက်ရှုပြီးပြီဆိုရင်ဒါမိမိတို့ဒိဋ္ဌံတော့ဒီတနေ့ဒါတော့တစ်ချိန်အောင်မြင်ပြီနောက်နေ့ဒီနောက်နေ့ဒီမှာလည်းအချိန်ရတိုင်းထိုခဲ့သို့ဓာကြီးလေးပါးဤသဘောတရားစနမျိုးကိုမိမိခန္ဓာကိုယ်ခြေသွန်းကန်သုံးကိုဆက်လက်ရှုပွားသုံးသပ်နေရမှာဖြစ်တယ်ဒီနေ့တော့ဒီမှာပဲနားကြအောင်ဆို Thank you.